300သာသနာတော်သစ်ကရေ2565ခုလူတော်ဝဟာရကောဇာသစ်ကရေ1383ခုပြန်သူလာပြီကျော်2ရက်နေ့ဒီနေ့16ရက်တလ2022ခုနှစ်3ရက်တာရှင်မတရားစခန်းရဲ့3ရက်မြောက် နောက်ဆုံးနေ့အလိုဘိတရားလေးတွေကိုဟောလာခဲ့တာယတိများများ ရှိလာပြီအဲ့တော့ယောဂီများကိုဒီနေ့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုကျေးဇူးပြုစီတတ်တဲ့တရားအသီးလေးတွေ နိဗ္ဗာန်ရောက်ကြောင်းနိလန်ကောင်းလို့ကောင်းစည်းတက်ပြီးဟောကြားနာကြမှာဖြစ်ပါတယ်နိဗ္ဗာန်ရောက်ကြောင်းနိလန်ကောင်းနိခွနဲ့တဲ့တို့ကိုတန်းစာဆင်ပြီးတော့ဟောကြားနာကြားညိုကြမှာဖြစ်ပါတယ်မိမိတို့ကျင့်သုံးလာတဲ့တရားဟာဘယ်ဆင်ရောက်နေမလဲ အဲဒါလိုသိဖို့အတွက်ဉာဏ်ပိုင်းဆရာကိုအဓိကဆောင်ပြီးတော့ဟောကြနာကြကြီးညိုကြမှာမို့လို့ဤသစ္စာလေးပါးမြတ်တရားကိုဟောတော်မူခဲ့သောဘုရားရှင်ကိုအာယုံယူ၍ဘုဒ္ဓနုတ္တိပွားများကြမယ်ဘုရားအာယုံယူထားကရုဏာတိရလဟတယံပညာပိသောတဝိယတမောဟဓမ္မံ အာနရမရလောကကရောဝန္တိဒုက္ကတံဂတိဝိမု ക്ത ံဣတိနသစ္စာဝေစီနာနိရောဂဝန္တုပါဏိနောကရုဏာတိနလဟရယံမဟာကရုဏာတော်မြတ်ကြီးဖြင့်လဲ့လဲ့ဝေးလာအေးမြကြည်လင်စီပင်သောရွှေစိတ်နှလုံးတော်လည်းရှိတော်မူပါပြီထသော ။အညာပိသောတဝေယတမောဟဓမ္မအရဟတမေပညာတိဟုသော စီမိရောင်ဖြင့်အဝိဇ္ဇာတိဟုသောအမိုက်မောင်ကိုပယ်ဖြောက်တော်မူပါပိထသောအာနရမရလောကကရုလုနိတကွာတတ္တလောကတခုလုံးဤညွေဥခိုက်ရတဆူလည်းဖြစ်တော်မူ၏တသောဂတိဝိမုတ်တံဒေဝမနုဿာနိရိယနပိတတရိဇံလာယအရှိ ငါတံသောဂရိတော်မှလည်းထုသဖြင့်ကင်းလွတ်တော်မူပိထသောဗုဒ္ဓံသစ္စာလေးတံတရားမှန်ကိုပြတ်သားထင်ထင်သိမြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယာမကံသစ္စာလေးတံတရားမှန်ကိုသိလို့မြင်လို့မျက်မှောက်ပြုလို့ကြောက်သောဘုရားတပည့်တော်တို့သည်ဗန္ဒီဝန္နမမြတ်သူငါဘေးရန်ကွာ၍ကျမ်းမာကြည်စေကြောင်းချမ်းသာစေကြောင်းမေတ္တာလောင်း၍ ဥကောင်းညေကျော်လက်စုံမောကရှိခိုးဥညွတ်ကြပါတော့သည်မြတ်စွာဘုရားဧတေနသစ္စာဝေစေနဤသောနှုတ်တံဖော်ထုတ်ပြန်၍ဟုတ်မှန်သောဝေစီသစ္စာပဏာမစကားကိုရုပ်ပတရစေပူဇော်ရသောကုသိုလ်စေရနာတရာဆွမ်းအားတို့ကြောင့်အံပေမီလူရရနှပြပြပြမမကျွင်းခပင်းသလုံးစုံလင်ဖြစ်ကုန်သောပါဏိနောကမ္မထံခွင်လုပ်ငန်းဝင်တရားနာ၏ကြောင့်သောယောဂီသူတော်စင်တရားဓမ္မမြတ်နှင့် ရွာသူရွာသားများရက်ွက်သူရက်ွက်သားများမြို့နယ်သူမြို့နယ်သားများပြည်နယ်သူပြည်နယ်သားများတိုင်းသူတိုင်းသားများနိုင်ငံသူနိုင်ငံသားများကဘာသူကဘာသားတို့သည်ဤရောဂါစာယောဂခံသိကင်းခြင်းကြပါသည်နေဒုက္ခစာဒုက္ခပေါင်းမှကင်းလွေကင်းဝေးကြပါသည် နေဘေယစာဘေယံခတိမလည်းကင်းခြင်းကြပါသည်နေဒုက္ခစာဆူညင်ပေါင်းမှကင်းဝေးနိုင်ကြပါသည်လဗ္ဗအန္တရာယောလုံးစုံသောဘေဥပအန္တရာယံသွဲမန္တမြတ်တို့သည် ဝိနာတန်တုပိကြဖြစ်တွင်ရေမတင်တကဲ့သို့ကင်းစင်လွင်ပြောင်းနိုင်ကြပါစေကုန်သတည်းချမ်းသာသာလေးထိုင်လို့အရိယာဘုံမြတ်တာစွာထိုင်ချမ်းသာသလိုထိုင် တင်မလခွေကြရင်တင်မလခွေကြုံကြုံလေးကြရင်ကြုံကြုံလေးတဏှာဤတွင်မှာတရားနဲ့ပညာကိုအရှိခံပြီးတော့နာဂတရားနာခန္ဓာဉာဏ်လှည့်ပြီးအသုံးပြုကြမယ်နာဂတရားနာခြင်းခန္ဓာကိုဉာဏ်လှည့်ခြင်းတဲ့ တရားညာ၍ညံလဲပါဆိုသလိုအင်းနေယောဂီသူတော်ကောင်းများဟာမိမိရဲ့စေရစဉ်ထဲမှာဘုရားစာရှိသော အရိယာသူတော်ကောင်းများရဲ့အဆုံးအမတွေနားထောင်ခွင့်ရနေကြတယ်။ဘုန်းကြီးတို့ဘာဝင်တရားဓမ္မတွေဆို ဆိုကုသိုလ်ကံကောင်းတယ်ကံကောင်းတဲ့ပုဂ္ဂိုလ်ကုသိုလ်တွေပြုခွင့်ရလို့ကံကောင်းတယ်ပြောတာကုသိုလ်ထဲမှာအထွတ်ထိပ်ကုသိုလ်ကို ပြုလုပ်ခွင့်ရလို့အထွတ်ထိပ်ကုသိုလ်အမြင့်မြတ်ဆုံးကုသိုလ်ကောင်းမှုကိုပြုလုပ်ခွင့်ရနေကြတယ်ဒါကလည်းသဗ္ဗဒါနဓမ္မဒါနဇိနာတိမိတော်မူတဲ့အတိုင်းပေါ့ ကိုယ်တော်တကကိုယ်တော်ထဲမှာတရားအလှသည်မြတ်ဆုံးတရားကိုယ်တော်တွေနဲ့တရားအယုံနဲ့နေတာအကောင်းဆုံးရှိသဗ္ဗရတံဓမ္မရတံဇိနာတိအယတာတကအယတာထဲမှာတရားအယတာတိအမြတ်ဆုံးအဘာရတိဓမ္မရတိဇိနာတိမွိလျော်တကမွိလျော်ခြင်းမှာတရားအာယုန်နဲ့မွိလျော်ခြင်းသည်ကောင်းဆုံးပဲမြတ်ဆုံးပဲ ဒီနေ့ထိုးထိုးအမြင့်မြတ်သောကုသိုလ်ကောင်းမှုကိုသူပြုလုပ်ခွင့်ရနေတယ်။အဲကျမ်းမာနေလို့အသက်ရှင်နေလို့တချို့တချို့ပုဂ္ဂိုလ်တွေပျောက်ပြက်ကုန်ကြပြီ ကုသိုလ်ပြုလုပ်ခွင့်မရကြတော့ဘူးခဏခဏပြောတယ်လို့ကျမ်းမာနေသေးတာဒီကုသိုလ်တွေလုပ်ဖို့အတွက်ဒီသာသနာကျိုးလောကကျိုးဆောင်ရွက်ဖို့အတွက်တို့အချိန်ပေးထားတယ် အချိန်ရနေတယ်ဒါဆိုရင်သေလွန်သွားတဲ့ပုံကိုယ်တွေကသူတို့ကံမရှိတော့ဒီကုသိုလ်ကိုပြုခွင့်မရဘူးပြုလုပ်နိုင်တဲ့ကုသိုလ်ကံသူတို့မှာမရှိတော့ဘူးဒါကြောင့်ကံရှိတဲ့သူမတိသူကြော်သွားတိသူဖော်စားဆိုတဲ့စကားလုံးတစ်ခုရှိမတိတဲ့ပုဂ္ဂိုလ်ဟာကြော်သွားတယ်တဲ့ကံကုန်သွားလို့ကြော်သွားတာ တိတဲ့ပုဂ္ဂိုလ်ကဖော်စားတယ်ကိုလူတွေတည်းပဲလူတွေအများကြီးပဲဒါပေမဲ့လူများပင်ညာတော်လေအရေးရှိမရှိအရေးအတွက်များပြီးတော့အရေးရှိမရှိတယ်အရေးရှိဆိုတာကမြတ်စွာဘုရားရှင်ဆုံးမတဲ့တရားတော်ကိုနားထောင်နိုင်တဲ့အရေးရှင် နှလုံးသွင်းနိုင်တဲ့အရေးချင်းကျင့်သုံးနိုင်တဲ့အရေးချင်းတိကွင်ရတဲ့အရေးချင်းတွေအရေးချင်းခုနှစ်ချက်ကိုဒီနေ့ရှင်းပြီးတော့အသုံးပြုပေးမယ်တို့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာတို့ပန်းတိုင်ဒီနိဗ္ဗာန်နိဗ္ဗာန်ဒီဟူသောပန်းတိုင်နိဗ္ဗာန်ဆိုတာနိဝါဏ ဝါနာတောတဏယနိခန္တတနိဗ္ဗာန်တိပဝုစတိလို့ထာဂရာကမိန်တော်မူတဲ့အတိုင်းဝါနာဟုစွာသောတဏမလွန်မြောက်တဲ့လွတ်မြောက်တတ်သောကြောင့်နိဗ္ဗာန်အနည်းအပြနိဗ္ဗာန်နိဆိုတာမရှိငြိမ့်မရှိဘူးဘာနာချုပ်ပြောင်းနေတယ်မရှိဘူးအကုန်ငြိမ့်နေတယ် ဩမရှိဖို့ကုန်ငင်းနေတဲ့ဒါနိဗ္ဗာန်ဆိုတဲ့စကားလုံးကအဲ့ဒါလို့အကုန်ငင်းနေတယ်မကောင်းတာမှန်တယ်မြတ်အကုန်ငင်းသွားတာကောင်းတာလေးတစ်ခုပဲကြံတယ်ကောင်းတာလေးတစ်ခုပဲကြံတယ်ငင်းအေးတဲ့ဓာတ်တတ္တိတစ်ခုပဲကြံတယ်နိဗ္ဗာန်ဒါကြောင့်မလို့ရာဂေကယောတိဒေါသနံနိဗ္ဗာန်ံဒေါသေကယောတိနိဗ္ဗာန်ံမောဟေကယောတိနိဗ္ဗာန်ံ အဲ့ဒါလိုလည်းပြနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့သဘောတရားဒီရာဂကေဩရာဂတရားတွေချုပ်ငင်းယုံသိမိနေပါပြီဒေါသေကိုဒေါသတရားတွေချုပ်ငင်းယုံသိမိနေပါပြီမောကေဩမောဟတရားတွေချုပ်ငင်းယုံသိမိနေပါပြီဒါနိဗ္ဗာန်ပညာတော့ရာဂဒေါသမောဟတွေချုပ်ငင်းယုံသိတဲ့သဘောကိုနိဗ္ဗာန် ထိုနိဗ္ဗာန်ဟာဘုန်းကြီးတို့ပန်းနိုင်ပဲထိုနိဗ္ဗာန်ကိုသောတာပတ္တိမဉ္ဇဏ်ဘုံဉဏ်နဲ့မြင်နေတဲ့သဂရဂามိမဉ္ဇဏ်ဘုံဉဏ်နဲ့မြင်နေတဲ့အနာဂามိမဉ္ဇဏ်ဘုံဉဏ်နဲ့မြင်နေတဲ့အရဟတမဉ္ဇဏ်ဘုံဉဏ်နဲ့မြင်နေတဲ့နိဗ္ဗာန်သာမာမျက်စိနဲ့မမြင်ဘူးပတာရမျက်စိနဲ့မမြင်ဘူးညာနဲ့စက္ခုနဲ့မြင်နေတယ် ဉာဏ်မျက်လုံးတက်ပြီးတော့ကြည်မှနိဗ္ဗာန်တွေ့တာကိုဘုဒ္ဓဇင်မျက်လုံးတွေဖြောက်ပြီးတော့မှအရိယာမျက်လုံးကိုပြောင်းတက်ရမှနိဗ္ဗာန်ဆိုတာသိတယ်ထိုနိဗ္ဗာန်ပါဏလောကုတ္တရသင်္ခတံနိဗ္ဗာန်ဆိုတာလောကီမဟုတ်ဘူးလောကုတ္တရတရားလောကဥတ္တရကမှာမျက်ဆုံးတရား ထိုနိဗ္ဗာန်ကသာတုပဒိဋ္ဌိတာနိဗ္ဗာန်နဲ့အနုပဒိဋ္ဌိတာနိဗ္ဗာန်နှစ်ခုရှိတယ်။သာဥပဒိဋ္ဌိတာနိဗ္ဗာန်ဆိုတာကခန္ဓာတော့ရှိတယ်ကိရိတာမရှိ။ခန္ဓာတော့ရှိသေးတယ်ကိရိတာမရှိဘူးငြိမ့်နေတယ်။ဒါသာဥပဒိဋ္ဌိတာနိဗ္ဗာန်အနုပါဒိဋ္ဌိတာနိဗ္ဗာန်နဲ့ခန္ဓာလည်းမရှိဘူးကိရိတာလည်းမရှိတော့ ပြိဋိဘံဆံသွားခြင်းကိုဆိုလိုတယ်ဒါဆိုထိုပုဂ္ဂိုလ်ရဲ့တဏ္ဍာထဲမှာအာသောကိင်္ဂွာရောဝင်တဲ့ပုဂ္ဂိုလ်တို့တဏ္ဍာထဲမှာယထာနာမိဇာရူပိဇာအတေတံဥပရုဇတိနော်ယထာချင်းအာသောကိင်္ဂွာတော်မူကြကုန်သောအရိယာတို့ရဲ့တဏ္ဍဝဲ နာမင်းဇာနန္တရားတိနာရူပိဇာယုတ်တရားတိနာဥပါရုဇတိအကုန်လုံးချုပ်ငင်းယုတ်သိမ့်ပြီးနေပါပြီ။တို့အာသဝကင်းကွာတော်မူကြကုန်သောယဟန္တာမတိမြတ်တို့ယဟန္တာသူတော်ကောင်းတို့တဏ္ဍာန်ထဲမှာယုတ်နံတွေချုပ်ငင်းယုတ်သိမ့်ပြီးနေတယ်။ယုတ်လည်းမရှိတော့ဘူးနံလည်းမရှိတော့ဘူး။ယုတ်နံတွေချုပ်ငင်းပြီးနိဗ္ဗာန်ကိုသာလည်းမျက်မှောက်ပြုတော်မူလိရှိတယ် ညီတော်တာဗလသမဘဝင်စားတဲ့ယုတ်တန်တွေချုပ်ငိမ့်နေတာအာသဝကင်းကွာတော်မူကြကုန်သောယန္တမတိမြတ်တို့တဏ္ဍာမှာယုတ်တန်တွေချုပ်ငိမ့်တော့နိဗ္ဗာန်ကိုအာယုံပြုပြီးတော့ချမ်းသာစွာ နေလေးရှိကြပါသည်အနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ရတော်မူကြကုန်သော အရိယာသူတော်ကောင်းတို့တဏ္ဍာမှာကာဘရာဂတွေချုပ်ငိမ့်နေတယ်တဂရဂမိမညံဘုံညံရတော်မူရကုန်သောအရိယာသူတော်ကောင်းတို့တဏ္ဍာမှာရာဂဒေါသမောဟတရားကိုထိမ့်ထိမ့်နေပြီပါလားဩတပတ္တိမညံဘုံညံရတော်မူကြကုန်သောအရိယသူတော်ကောင်းတို့တဏ္ဍာမှာဒိဋ္ဌိဝိသိကိတာသီလပရာပရမတ္တအိတ်တာမိစီရတွေငြိမ့်နေတယ်။ကျမ်းသာနဲ့တန်ရောစဉ်ကိုဖြတ်တောက်ထားပြီ ဒိဋ္ဌိဝိသိကိတာပဏိနသောတာပန်နောနာမဟောတိဒိဋ္ဌိနဲ့ဝိသိကိတာပြုတ်ပြီးသီလပရပါရမဏတိဏ္ဏတန်ယောဇရဏပရိခာယသောတာပန်နောနာမဟောတိအဲလိုလဲပြဒိဏ္ဏတန်ယောဇရဏနာပရိခာယသောတာပန်နောနာမဟောတိဒိဋ္ဌိရဲ့ဝိသိကိတာသီလပရပါရမသဆိုတဲ့ဤတန်ရောခြင်း၃ပါးကိုအကျွင်းမဲ့ဖြစ်စည်းထားတော်မူသောကြောင့်သောတာပန် သောတာပန်တည်ထားတဲ့ပုဂ္ဂိုလ်တို့တဏ္ဍမှာငါဇွဲမရှိတော့ပုဂ္ဂိုလ်ဇွဲလည်းမရှိတော့ဘူးငါသူတစ်ပါးပုဂ္ဂိုလ်တစ်ပါးမရှိတော့ဘုရားတရားသံဃာတီလပရိစ္ဆသမအကြောင်းကျိုးစစ်ဆံမှုပေါ်မှာတန်တရားတွေမရှိတော့ဝိဇိကိစ္စဆိုတော့တန်တရားဘုရားနဲ့ပတ်သက်ပြီးတန်တရားတွေလုံးဝမရှိဘူး တရားနဲ့ပတ်သက်ပြီးတန်တရားတွေလုံးဝမရှိသံဃာနဲ့ပတ်သက်တန်တရားတွေမရှိသီလနဲ့ပတ်သက်ပြီးတန်တရားမရှိပရိစ္ဆသမုပ္ပါအကြောင်းကျိုးဆက်ဆက်ဝင်တဲ့ပတ်သက်တန်တရားမရှိဘူးပုပ္ပန္နစပရဏတ္တတန်တရားမရှိဘူးတန်တရားတွေလွန်မြောက်တယ်အရိယာတွေဒါကြောင့်မလို့အမှားတွေမရှိတော့ဘူးအရိယာတို့တဏ္ဍာတယ်သောတာပန်ဖြစ်ကြတဲ့ကွာသောတာပတိမဉ္ဇဉ်ဘုံဉဏ်ကိုညှွတ်လိုက်တဲ့ကြတဲ့ကွာ မှားယွင်းသောအယူဝါဒတွေဘယ်တော့မှလက်မခံတော့ခန္ဓာနဲ့နှိစက်တဲ့ခန္ဓာဘဝတွေအပေါ်မှာလည်းပဲလောဘဒေါသမောဟနဲ့မကန့်ညီတော့တဏမာနတိတို့မကန့်ညီတော့မိမိခန္ဓာကိုမကန့်ညီသလိုသူတို့ဘာခန္ဓာဘဝတွေအကြောင်းရင်းခံပြီးတော့တဏမာနဒိဋ္ဌိတွေမကတ်တော့ဘာကြောင့်လဲသူတို့ဘာခန္ဓာဒီကိုမမဟုတ်ပဲကိုယ်ခန္ဓာလည်းသူတို့ဘာနဲ့မဆိုင်သူတို့ဘာခန္ဓာကိုယ်နဲ့မဆိုင်ဘူး သူ့အကြောင်းနဲ့သူ့အကျိုးကိုယ်အကြောင်းနဲ့ကိုယ်အကျိုးပဲလို့သိသွားပြီနားလည်သွားပြီသဘောပေါက်သွားပြီဒီတော့အဲ့ဒီပုဂ္ဂိုလ်တို့တဏ္ဍာမှာဒီအရိယာသူတော်ကောင်းနယ်ပယ်ကို ရောက်တော့မဲ့ပုဂ္ဂိုလ်ရတော့မဲ့ပုဂ္ဂိုလ်ရအောင်ကျင့်သုံးတဲ့ပုဂ္ဂိုလ်တို့တဏ္ဍာမှာနံပါတ်1သီလဝိတ္တုတိစင်ကြယ်နေတယ် လိုအပ်ကြောင့်လို့တဏ္ဍာမှာငါးပါးပင်စလီခါဝပတ်စုကဲ့သို့မြဲနေတယ်တီလဟာမြဲပြီးကျိုးပဲခြင်းမရှိတော့တခြင်းတကာစောင်းပြီးလိုက်တဲ့နဲ့ထိုတီလတဲ့အမြဲနေရောသူတဲ့နဲ့ပတ်သက်ဘယ်တော့မှမသက်ကိုလည်းမသက်ဘူးသူတို့ဘက်ကသက်ဖို့နီးမပေးဘူးအာမပေးဘူး တပြည့်မဲ့ပုဂ္ဂိုလ်အာမပေးဘူးပစ္စည်းဥစ္စာကိုလည်းမခုသူတို့ကခိုးဖို့နီးမပေးဘူးဘုရားမသုံးဘူးကိုလည်းမသူတို့ကမသုံးခိုင်းဘူးကာမိတုမိစ္ဆစာရကံဒီကိုလည်းမကျွလောင်ဘူးသူတို့ကလည်းကျွလောင်ဖို့မခိုင်းဘူးဘိမကသောလောဇာယိဒီကိုလည်းမတော့သူတို့ကမတော့ခိုင်းဘူးတိလလုံခြုံနေတယ်တိလနဲ့ပတ်သက်ပြီးကိုယ့်ကိုမဆွဆွဲတော့သူ့ကိုတိလဝိတ္တုဒီလို့ခေါ်တယ်တိလစင်ကြခြင်း ဒီနေ့ယောဂီများဟာသီလစင်ကြယ်နေတယ်နံပါတ်1ပြည့်စုံနေတယ်နံပါတ်1အင်္ဂါမဉ္ဇဉ်ဘုံဉဏ်ရရှိမဲ့ယောဂီပုဂ္ဂိုလ်ဟာအင်္ဂါ9ပါးကိုရောက်သွားရမယ်အဲ့ဒါမှာဆရာသမားအကူအညီနဲ့ရရှိနိုင်သောတရား ဆရာသမားအကူအညီမရှိပဲမိမိကျင့်ပြီးတော့ရောက်ရမယ်တရားနှစ်ခုရှိတယ်သီလတရားတွေဆရာသမားကူညီရပြီးလူပြီးတော့ယူထားပြီးဆရာသမားကသီလကိုစောင့်ချောက်လိုက်ကြသူတေမတတ်နဲ့သူသာမကုနဲ့သူတပါသားများနဲ့မူတာမသုံးနဲ့ပြအလေရစ်တွေမတောင်းနဲ့ပြီးပြီးစောင့်ချောက်လိုက်ပြီးပြီနံပါတ်2 တတိပဒံတရားတွေပွားတက်သွားပြီပွားတာခန္ဓာကိုယ်မှာပေါ်လာတဲ့မန္တမြတ်ကိုသိတယ်အာဘဲတိတိဘောဘောရာမန္တမြတ်ကိုသိနေခန္ဓာကိုယ်ထဲမှာဒါတွေရှိတယ်လေးလေးဝါးဝါးလေးလေးရှူချူရှူဆိုင်ပြီးတော့စိတ်ကလေးကိုမူလကမ္မထံလို့ဆိုတဲ့ဝင်လေထွက်လေပေါ်မှာတော့၎င်း ဖောင်းတဲ့ပင်တဲ့သဘောပေါ်မှာလည်းကောင်းအာရဝတ္ထုမှာတုံတုံတတင်းနေတုံတုံတုံလုံးတုံလုံးခြောက်ချတဲ့သဘောပေါ်မှာတော့လည်းကောင်းငယ်ဒီမှာတော့လည်းကောင်းဘယ်နေရာမှာမဲ့စိတ်ကိုထားထားဒါရီအားလုံးမှတ်စရာဒီပဲလို့သိလား ဒါမှတ်စရာတွေပဲလို့နားလည်ထားမိမိရဲ့စိတ်ထဲမှာဒီကိုယ်အမူအရာရဲ့ပေါ်လာမှုကိုတတိနဲ့သိသိပြီးတော့မှတ်တတ်လာနှုတ်အမူအရာဤသဘောပေါ်မှာတတိနဲ့ကပ်ပြီးတော့မှတ်တတ်လာ စိတ်ရမူရတဲ့သဘောလေးကိုတတိနဲ့သိစီပြီးတော့မှတ်တက်လာဝေဒနာအမူအရာပါတတိကပြီးမှတ်တက်လာတယ်စိတ်ကိုလည်းတတိကမှတ်တက်လာမှတ်တက်လာပြီဆိုရင်အဲ့ဒါဒုတိယအဆင့်ဖြစ်သွားပြီဒုတိယမှတ်တယ်ရောက်သွားပြီထိုင်တတိထားတတိသွားတတိလာတတိစာတတိသာတတိတတိတတိတတိတတိနဲ့နေတတ်သွားပြီဆရာသမားရဲ့အကူအညီဖြင့်နေတတ်သွားတာ မှတ်တတ်သွားပြီယောဂီပုဂ္ဂိုလ်ပါနံပါတ်3အဲ့ဒီခန္ဓာဤသဘောပေါ်မှာဉာဏ်လေးနဲ့ထောက်ပြီးကြည်တဲ့ကြည်တိုင်းကြည်တိုင်းကြည်တိုင်းမှာရှူသွင်းလိုက်တဲ့သဘောလေးပေါ်မှာအေးအေးလေးပေါ်သွားတာလေးကိုသိလားရှူသွင်းလိုက်တဲ့ကနွေးနွေးလေးပေါ်သွားတာကိုသိလား ဩရှူသွင်းလိုက်တဲ့ဘွာရောတက်အေးအေးလေးပေါ်ပြီးတော့ဒါရုပ်တရားပဲသိလိုက်တယ်နံတရားပဲနွေးနွေးလေးရှူထုတ်လိုက်တဲ့အခါမှာရှူထုတ်လိုက်တဲ့ကနွေးနွေးလေးပေါ်သွားတယ်ဒါတီဇောရုပ်ပဲအေးအေးလည်းတီဇောရုပ်ပဲဒါရုပ်ပဲ ဟောနွေးနွေးလေးပူပူနွေးနွေးလေးလှန်လှန်လှန်တိတိနေတဲ့သဘောလေးရတာနန္ဓမလေးနာနန္တရားပဲအဲ့ဒါလို့ကွဲလာဖောင်းသဘောဘုံသဘောဖောင်းသဘောပင်သဘောကြီးလေးပဲနဲ့ရေကနေဖောင်းယုတ်ကလေးပေါ်တာရေကနေပင်ယုတ်ကလေးပေါ်သွားတာလေးခြေတိလိုက်မှာရေကနေဖောင်းတဲ့သဘောအော်ဖောင်းမှုလေးပေါ်နေတယ်ဒါအထယ်မဟုတ်ဘူးသဘောလေးပဲယုတ်တရားသိလိုက်တယ် ထဲမှုတ်ဖို့သဘောလေးပိန်မှုလေးပေါ်သိလိုက်တဲ့ဒါသဘောလေးယုတ်တရားသိလိုက်တဲ့နန္ဒဗဩဖောင်းသဘောပိန်သဘောလေးတွေကယုတ်တရားနဲ့နန္တရားပါလားဟာတရားကိုထောက်ကြည့်ပြန်ရင်ထဲကတတိတိဒိန်ဒိန်ဒိန်တခါနဲ့တုံလောက်အောင်တိဒိန်ကနေတင်းလူတယောက်ကင်လှုပ်တယ်လို့ပဲဒီနည်းပေါ်လာတယ်တတိနည်းပေါ်တဲ့သဘောတရားတွေဒါယုတ်တရားပဲ သိနေတဲ့အနန္တရားပဲကွဲလာခန္ဓာတစ်ခုလုံးမှာယုံနာနှစ်ပါးပဲတွေ့နေတော့ဘယ်လိုပဲကြည့်ကြည့်ယုတ်တရားနန္တရားပဲတွေ့နေတယ်ပုဂ္ဂိုလ်မပါတတ္တဝါမပါအသက်ဇီဝလေးပြမမယောက်ျားလည်းမိန်းမလည်းမဟုတ်ပါလည်းမဟုတ်နာယုတ်နှစ်ပါးနာယုတ်နှစ်ပါးတာယုတ်နှစ်ပါးနာယုတ်နှစ်ပါးတာယုတ်ဒါပဲတွေ့တယ်ဩ န္ဓာတစ်ခုလုံးကအရင်တုန်းကအထဲလိုလိုမြင်ခဲ့တယ်ပုံတရံကြီးလိုလိုတွေ့ခဲ့တယ်အကောအထေတရတဏ္ဍမရှိပါလားဟောက်ပြန်မှုသိမှုဒါပဲရှိ ရုပ်တရားနံတရားပဲရှိပါပေါ်လားကိုယ့်ကိုယ်ကွင်းကွင်းနားလဲသွားဒါနံပါတ်3ကမ္မထအာရုလည်းယောဂီပုဂ္ဂိုလ်ဒီလိုအသိလားကိုယ့်ကိုယ်ပြပြသိလား ယုံနာနေကွဲတယ်နာမရူပပရိစေတညာနေပေါ့ယုံနဲ့နာကွဲနေတယ်ယုံနာနေကွဲတော့ယောဂီပုဂ္ဂိုလ်ဟာနာမရူပဝဝိဒါနိနာသက္ကာယဒိဋ္ဌိပဇတိသက္ကာယဒိဋ္ဌိကိုနံပါတ်1ညာတပရိညာနဲ့ပယ်လိုက်တယ်ကျင်ပြီးတော့တိရိညာပရိညာဖြင့်ပယ်လိုက်တယ် အကဲခတ်ကြီးတဲ့ကြီးတဲ့မှာသူဟာသူထင်ရှားပေါ်နေတာလေးတွေသူ့သဘောသူ ဆောင်ပြနေတာလေးတွေအဲ့ဒါလို့ယုဒ္ဓမနန္ဓမမှာတပါဘာမှမရှိဘူးဘာမရှိဘူးဘာမရှိဘူးအဲ့လိုမြင်နေတယ်ဒါနံပါတ်1မှတ်တယ်နံပါတ်3မှတ်တယ်နံပါတ်၄မှတ်တယ်ကြပြန်တော့ထူးထူးသဘောတက်ကအကဲခတ်ပြီးထက်စင်ထက်စင်တက်တက်ကြည်ပါများလာတဲ့ခါမှာ ပေါ်လာတဲ့ထိုးထိုးအာယုံလို့ရုပ်တရားအလိုလိုပေါ်လာတာမဟုတ်ဘူးအကြောင်းနဲ့တိုက်ဆိုင်လို့အကျိုးဖြစ်တာဉာဏ်စိတ်ကလေးပေါ်လာတယ်စကုပဒါဒဓာတ်နဲ့ဒီမှာအစင်းနဲ့တိုက်ဆိုင်လို့မြင်စိတ်ကလေးပေါ်တော့အော်အကြောင်းနဲ့အကျိုးပဲအတန်တကူကြားနေတဲ့နားနဲ့အတန်နဲ့မိမိဒီကလှမ်းပြီးပြောပြောနေတဲ့အတန်နဲ့မိမိ နားထဲမှာရှိနာပတာဒတန်နဲ့တိုက်ဆိုင်လို့ကြာတိစိတ်ပေါ်တော့အော်အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တာရတာလေးပေါ်နေတဲ့ရလာလေးနာတာလေးတောင်းတာလေးတင်းတာလေးကျင်တာကြိုက်တာခဲတာပေါ်နေတဲ့ကာယပတာဒအကြည်တတ်နဲ့ဖောတ္တပနဲ့တိုက်ဆိုင်လို့ယာနာကောင်းစိတ်ဖြစ်နေ။အော်အကြောင်းအကျိုးပဲကိုအဲ့ဒါလို့အကြောင်းဓမ္မအကျိုးဓမ္မအကြောင်းဓမ္မအကျိုးဓမ္မကွဲပြီးဖြစ်နေ အကြောင်းကျိုးတွေကိုညံရှိရင်ပြစ္ဆယပရိက္ခညံဖြစ်သွားပြီယုံမှန်တန်တရားတွေမရှိတော့ဘူးတင်ခဝိတ္တနာဝိတ္တုတိဖြစ်တရားနဲ့ပတ်သက်ပြီးယုံမှန်တန်တရားမရှိပေါ်လာတဲ့အာယုံမှာသူ့ဟာသူပေါ်လာပဲသူ့ဟာသူပျောက်သွားတာသူ့ဟာသူဖြစ်ပြီသူ့ပြစ်နေတာခုနကပေါ်လာသည်လေဒီနာပေါ်လာသည်အခုလည်းသိနေတယ်ဒီလည်းဘက်ကပြောသလိုပေါ့ ဝေဒနာစိတ်ရေဘွက်တန်တာအနိစ္စပဲမမြဲအမှမကင်းပဲမှုဆင်းရဲဖို့ပါအနတ္တမှတ်ချက်ဤခန္ဓာရေဘွက်ဒီဘွက်နေတယ်လို့ပဲဘွက်ဘွက်ဘွက်ဘွက်ပေါ်နေအင်းကင်ဖို့တော့မရလို့ဖြစ်သူပြောက်သွားပြီရေဘွက်ကလေးဘွက်ပိုးပြောက်သွားပြီအဲ့ဒါလိုပဲရေပင်ကြီးခန္ဓာကိုယ်ကြီးကရေပင်ကြီးနဲ့တူတယ်ရေဘွက်ကလေးကယုတ်တတ္တိလေးတွေဟောပြန်တဲ့သဘောလေးတွေ ဖပန်းသဘောလေးဖကနေဖကနေပန်းသူ့အသူရွာရွာတမမတဖြည်းဖြည်းပေါ်နေတာလေးတွေရေပြင်းနဲ့ရေပွဲဒါလေးတွေရေပြင်းပြောတာရေပွဲလေးတဘွယ်တဘွယ်ပေါ်ပေါ်နေပေါ်နေပြောင်းနေပေါ်နေပြတ်ပေါ်နေတယ်အမြဲတမ်းပေါ်နေတယ်ပေါ်ပြီးတော့မကြဘူးပျောက်သွားတာဩဒီလိုကိုခန္ဓာကြီးဟာ သူ့ဟာသူအမြဲတမ်းဖောက်ပြန်ပြီးတော့ဖောက်လဲဖောက်ပြန်တယ်ပေါ်လဲပေါ်တယ်သူ့ဟာသူပျောက်ပျောက်နေတယ်သူ့သဘောပါလားသူ့သဘောသူဆောင်းနေပါလားအဲနံပါတ်လေးမှတ်တယ်ဖြစ်သွားသူ့သဘောသူဆောင်းနေတာလေးကိုမြင်လာပေါ်တယ်လဲသူ့ဟာသူပေါ်လာတာ သူကသူပျောက်သွားတာပဲကြီးနေရင်းနဲ့ပင်လင်းသူကသူဖြစ်နေတာပဲသူကသူပျောက်ပြပျောက်ပြသွားတာပဲဘာမှအိဋ္ဌမရှိဘာမှဒုက္ခမရှိဘာမှအတ္တမရှိခန္ဓာတစ်ခုလုံးညံနေချိုးပဲကြီးတိုင်းကြီးတိုင်းကြီးတိုင်းမှာဖောက်ပြန်တာသိတာ ဖောက်ပြန်တာသိတာသူ့ဟာသူပေါ်နေသူ့ဟာသူပျောက်ပြနေတာပဲအဲဒါလို့ချင်းချင်းလေးနားလည်လားတန်တရားကင်းရှင်းသွားနားလည်သဘောပေါက်တယ် အားလုံးအကြောင်းကျိုးဆက်ဆံမှုတွေအကြောင်းနဲ့မှအကျိုးဓမ္မအကြောင်းဓမ္မအကျိုးဓမ္မလို့ရှင်းရှင်းလင်းလင်းပြင်နေတယ်ဟဲချင်းကြည့်ကြည့်ကြည်တိုင်းကြည်တိုင်းမှာထိုင်လိုပဲကြည်ကြည်ရလိုပဲကြည်ကြည်သွားလိုပဲကြည်ကြည်လျောင်းလိုပဲကြည်ကြည်ခန္ဓာတစ်ကိုယ်လုံးမှာပေါင်းပြန်မှုသိမှုဒါပဲရှိတယ်အခြေမတွေ့တော့ပုံသဏ္ဍာန်နမိတ်ကြီးမတွေ့တော့ဘူး ပုဂ္ဂိုလ်ဖြစ်နေမသိတော့ဘလက်တွေရှိတော့ဒီဒူးရဲ့ပေါင်းတဲ့ခန္ဓာကိုယ်ကိုပြောင်းပြီးတော့သိစရာလေးနဲ့သိနေတာဒါပဲရှိနေတယ်ပေါ်နေတယ်ပေါ်နေတယ်ပေါ်နေတယ်ပေါ်တယ်လမ်းနဲ့သိနေတယ်ပေါ်နေတယ်လမ်းမေးသိနေတယ်ပေါ်နေတဲ့သဘောနဲ့သူ့အသူပေါ်နေတာသူအလိုလိုအကြောင်းတက်ဆိုင်ပေါ်လာတာအလိုလိုပျောက်ပျောက်ပျောက်ပျောက်သွားတာအကြောင်းတစ်ခုပေါ်ပြီးအကြောင်းတစ်ခုပျောက်ရှုပ်ပေါ်သွားတာသူ့အသူပေါ်ပြီးသူ့အသတ္တိကုန်ရှုပ်ပေါ်သွားတာဩ ဒင်းသဘောပေါ်ပေါ်တောင်းသဘောပေါ်ပေါ်ခြုံသဘောပေါ်ပေါ်ကျင်းသဘောပေါ်ပေါ်အောင်းသဘောပေါ်ပေါ်ကြိုက်ခဲတဲ့သဘောပေါ်ပေါ်ရရတဲ့သဘောပဲပေါ်ပေါ်ဩသူ့ဟာသူပေါ်နေပြီးတော့သူ့ဟာသူပဲပြောင်းနေတာအထဲမကြံလိုက်ပုံသဏ္ဍာန်မကြံလိုက်ဘူးချက်ချင်းပဲတတိညာရှိမှသူ့ဟာသူ ဖြစ်ပေါ်ပြီးသူ့ဟာသူပြက်နေတာပဲသူ့သဘောသူဆောင်ပြနေတာလေးမြင်လာတယ် ဒါကိုယ့်အလိုမဟုတ်ဘူးလို့မြင်လာတယ်ဒါသူ့လိုသူလုံးနေတာခန္ဓာကိစ္စခန္ဓာကအမျိုးစုံသူ့သဘောသူဆောင်ပြနေတာကိုဒါရှုခွဲနဲ့ရှုချက်တွေကြိုက်လာတဲ့ယောဂီပုဂ္ဂိုလ်ဒီအညာနေပေါ်လာတာတမာတိရှင်လေးတွေရင့်ကျက်လာပြီယက်တီကနည်းနည်းများလာပြီဆိုရင်အချိန်တရားအချိန်တွေအားကောင်းလာပြီဆိုယောဂီပုဂ္ဂိုလ်ဟာ ထိုထိုတတ်တတိလေးကိုညနဲ့ကပ်ပြီးတော့မြင်လာတယ်ထိုမြင်မှမြင်လာတဲ့အခါမှာသူ့ကိုထထထထပြီးတော့ညံဆိုင်လာတယ်အသေးစိတ်လာတယ်ညံတွေစိတ်စိတ်လာတယ်မက်ွက်တွေစိတ်လာတယ်မကျဲတော့ဘူးဘုရောကသူခဏနဲ့ကျဲကျဲသွားတာမက်ွက်တွေကျဲကျဲသွားတာဒီခန္ဓာနဲ့သဘောလက္ခဏာကလေးကိုညံကပ်ပြီးကြည်ပြီးနေတာ သိစိတ်လာမကွက်တွေစိတ်လာသိစရာနဲ့သိနေတာတွေစိတ်စိတ်စိတ်စိတ်လာတယ်အိုးဒီလိုကိုဒီလိုကိုဒီလိုကိုဒီလိုကိုဒီလိုကိုတွေ့တွေ့ကြမ်းကြမ်းတမ်းတမ်းမဟုတ်ဘူးတိမ်မွေ့သွားပြီပထမအာတုစိန်တော့ဆိုကြမ်းကြမ်းတမ်းတမ်းကြီးတခါတည်းမှတ်လို့ရလိုက်မရလိုက်အဝိဇ္ဇဝါဖြစ်တယ်ရင်လေးတွေနည်းနည်းရပြီသမာဓိအချိန်ရလာပြီဆိုယောဂီပုဂ္ဂိုလ်ဟာ ခန္ဓာကိုယ်ညာနဲ့ကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းမှာဩဒီလိုပါလားဩခန္ဓာကဒီလိုပြနေပါပြနေပြီဗောဒီလိုပြနေပြီဗောကြည်ပြီးတော့သိစရာလေးနဲ့သိနေတာလေးဒါပဲတွေ့တော့တယ်အပြင်လောကကြီးအကုန်စိတ်သုံးနေတယ်မှတ်စရာလေးတခုနဲ့မှတ်နေတာလေးတခုဒါပဲတွေ့နေတယ် ပေါ်နေတာတွေဟိုနာကတမျိုးဒီနာတမျိုးပေါ်နေဖတ်စရာလေးမှတ်နေရလေးပေါ်တဲ့သဘောလေးအထဲမဟုတ်ဘူးသဘောလေးသဘောလေးသဘောလေးမြင်တာအဲ့ဒါလိုမြင်နေပြီဆိုယောဂီဘောညာနေရင်ကြတာဆရာသမားအကူညီတွေရပြီးတော့ဒီညာနေဖြစ်လာပြီးတော့နံပါတ်5ယောဂီပုဂ္ဂိုလ်ဟာခန္ဓာကိုယ်ညံလေးနဲ့ထောက်ပြီးကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းမှာအသေးစိတ် တဖြုတ်ဖြုတ်ဖြစ်ပြီးတဖြုတ်ဖြုတ်ပြက်နေတာဖြစ်တာလည်းအထဲမဟုတ်ပြက်တာလည်းအထဲမဟုတ်သဘောတည်းဖြစ်ပြီးသဘောတည်းပြက်နေတာတခိုလုံးကိုညံနဲ့ချုံပြီးကြည်တန်းကြည်တန်းကြည်တန်းကြည်တန်းမှတဖြစ်ချင်းဖြစ်ပြီးတဖြစ်ချင်းပြက်နေတယ်ကိုကဖြတ်အောင်လည်းမကြိုးစားလိုက်ရဘူးပြက်အောင်လည်းမကြိုးစားလိုက်ရဘူးသူ့ဟာသူဖြစ်ဖြစ်သူ့ဟာသူပြက်နေတယ် ဝမ်းသာစရာလေးပေါ်တယ်ကြည့်လိုက်တယ်မရှိပြန်ဘူးကျင်တဲ့စရာအိဋ္ဌာယုံလေးနဲ့တွေးလို့ရှိနေဝမ်းမသာဘူးကျင်တဲ့စရာအိဋ္ဌာယုံလေးနဲ့တွေးပြီးနေပြန်တယ်စိတ်ထဲမှာဝမ်းမသာဘူးဩသူသဘောဖြစ် သူဘောပြက်နေတာကိုမကျင်တဲ့စရာအနိဋ္ဌာယုံလေးနဲ့တွေးပြန်တော့လည်းပဲစိတ်ထဲမှာနှလုံးမသာရမဖြစ်ဘူးမကျင်နဲ့မဖြစ်ဘူး ။ဟောကျင်တဲ့စိတ်လည်းမပေါ်ဘူးမကျင်တဲ့စိတ်လည်းမပေါ်ဘူးကြည်စား။တရားကတရားကလောဘလည်းမဖြစ်ဒေါသလည်းမမောဟလည်းမဖြစ်ဘူး။အဲ့ဒီတော့ယောဂီပုဂ္ဂိုလ်ဟာခန္ဓာရဲ့သဘာဝတရားလေးယုံ nant ဓမ္မသင်္ခါရတရားတို့ဤ ဖြစ်ချင်းပြချင်းလက္ခဏာဓာတ်ကိုညံသွင်းပြီးကြောင်းကြလေးစိုက်ပြီးတော့ရှင်ငနဲ့လင်းငနဲ့ကွင်းငနဲ့ကုကနဲ့လားဒါပဲမြင်တာသူသဘောဖြစ်သူသဘောသူဖြစ်ဖြစ်ချင်းပြချင်းတစ်ခုတည်းမြင်တော့တယ်ဖြစ်ချင်းပြချင်းသဘောတစ်ခုလည်းမြင်တော့တယ်အသေးစိတ်လေးမြင်လာတာဘယ်နေရာကြည့်လိုက်ကြည့်လိုက် စိတ်ကိုအပြင်ကိုလွှင့်ကြည့်လိုက်တယ်မသွားဘူးခန္ဓာတိုက်တင်ပြန်ကြည့်ထင်ရှားတဲ့နေရာလေးမှာပင်လည်းစိတ်ကညှော့ကိုင်းပြီးကြည့်နေတော့တာပဲကြည့်နေတဲ့အခါမှာစိတ်ကကြည်လင်ပြီးတော့ကြည့်နေရတာဘာကိုထောက်တယ်ထင်ရှားတဲ့နေရာလေးခန္ဓာကိုယ်ကထင်ရှားတဲ့သဘောလေးတခါတည်းဟာရရကိုထောက်ပြီးတော့တစ်ခုချင်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ဖြစ်ဖြစ်နေလေးသူ့အသူပေါ်ပြီးသူ့အသူရှုပ်လိုက်ပေါ်လိုက်ရှုပ်လိုက်ပေါ်လိုက်ရှုပ်လိုက်ဖြစ်လိုက်ပြက်လိုက်သဘောလေးဒါပဲကြည့် အဲ့ဒီကလောလည်းမကြည့်ဗျာလည်းမများတော့ဘူးလောဘလည်းမကြည့်တော့တရားရခြင်းနဲ့စိတ်လည်းမရှိမရခြင်းနဲ့စိတ်လည်းမရှိဘူးဒါသူ့အလိုကိုယ်နဲ့မဆိုင်ဘူးအဲ့ဒါလိုမြင်နေတာတရားရတာမရတာကိုယ်အလိုမဟုတ်ဘူးဒါခန္ဓာအလိုဉာဏ်လောက်ကဒီပြစ္စုပန်တဲ့တဲ့မှာပေါ်နေတဲ့ပေါ်ခန္ဓာကိုဒီဇိုင်းမမကြည့်ရမယ်လို့ဉာဏ်အလိုအဲ့ဒါလိုမြင်တာဉာဏ်အလိုမြင်လာတယ် ဉာဏ်ကိစ္စလို့မြင်တာလေဒါကြောင့်မလို့သူငါမဟုတ်နံနဲ့ယုတ်အဟုတ်သီးအောင်ပွားဉာဏ်ယုတ်ထင်မြင်နာယုတ်ကောမလင်ဖြစ်ဖြစ်တင်ပယ်လင်ငြိမ့်စီတာဒီယုတ်ဓာတ်နန္ဒပရမတ်ဓာတ်တို့ဟာအသေးစိတ်ကလေးတွေတဖြူဖြူတို့အကုန်လုံးဖြစ်နေအကုန်လုံးပြည့်နေတယ်တဖြောင်းဖြောင်းတဖြူဖြူတို့လိုတရောရောတမောအကုန်ဖြစ်ပြီးအသေးစိတ်တွေဖြစ်ချင်းဖြစ်ချင်းတွေ့ဘယ်အာယုံပေါ်မှာမှကန့်ညိခြင်းမရှိတော့ ဘယ်အာယုံနေပေါ်မှာမှာသွားပြီးတော့ကန့်ကြီးခြင်းမရှိတော့တဏှာနဲ့မကန့်ကြီးဘူးတရားစရာမကပ်ဘူးစိတ်ဆိုးစိတ်မဒေါသမကန့်ကြီးဘူးလောဘလည်းမကန့်ကြီးဘူးမာမနလည်းမကန့်ကြီးဘူးဩဓမ္မတွေဖြစ်ပြီးဓမ္မတွေပြည့်နေတာကိုဒါပဲမြင်တယ်ဒီဉာဏ်ရဲ့ ကြောင်းကြလေးစိုက်ပြီးကြီးနေတဲ့ဉာဏ်ရဲ့တတ္တိလေးဟာဒီခန္ဓာသဘောလေးကိုတွေ့တွေ့နေတာထင်ရှားတဲ့သဘောတစ်ခါတည်းကဒီရှူဆိုင်မှုသဘောလေးတောင်မှအလွန်သိမ့်မွေ့နေတယ်ရှူတာဆိုင်တာလေးတော့အလွန်သိမ့်မွေ့နေတယ်သူကသူဒီနတ်သီးဖြတ်မှာထိပြီးနတ်သီးမှာချုပ်ပေါ်သွားတာပဲဒါပဲမြင်လာတယ်နတ်သီးဖြတ်ကိုစိတ်ကုန်မှညှို့လိုက်လို့ရင်သူဖြစ်နေဖြစ်နေသူကသူဖြစ်ဖြစ်နေတာဒီဟာတရားကိုထောက်ကြည့်ပြန်လို့တဲ့ အရင်ခုံတန်လေးကအလွန်သိမွေးပြီးဒိန်ပြီးပေါ်လဲချုပ်လိုက်ပေါ်လဲချုပ်လိုက်ပေါ်လဲချုပ်လိုက်ပေါ်မှုနဲ့ချုပ်မှုကြားထဲမှာအကြမ်းမချီအိုချုပ်ပြောင်းတဲ့အကြမ်းမှာဖြစ်ချင်းနဲ့ပြချင်းကြားထဲမှာပြက်တောက်ပြက်တောက်ပြက်တောက်သွားတာကိုမြင်လာနေတယ်ပြက်ပြက်သားသားကိုမြင်နေတယ်ဝင်လေးနဲ့ထွက်လေကြမှာချုပ်ပေါက်သွားတာလေးတိတရားလေးတွေ သိစီရနဲ့သိနေတာလေးတွေသိစီရပေါ်နေတယ်ဖောက်ပြန်ပြနေတဲ့ဗျာနဲ့ကြည့်လည်းမရှိတော့ဘူးကြီးဖို့တော့မရဘူးရှုပ်ပြောက်သွားပြီအကဲကပ်ဖို့တော့မရဘူးရှုပ်ပြောက်သွားပြီဟပ်ဖို့တော့မရလိုက်ဘူးရှုပ်ပြောက်သွားပြီပျောက်သွားပြီအဲ့တော့အသေးစိတ်ကလေးတွေခန္ဓာရဲ့ဖြစ်စဉ်လေးကိုယောဂီဘာတည်ရင်အေးချမ်းသောညံလေးပဲကြောင်းညက်လေးစိုက်ပြီးချိနေတာဘယ်အာယုနမိတ်တော့မလိုက်တဲ့တူတော့သင်္ခါရုပ္ပခဉာဏ်တွေဖြစ်နေတာပေါ့ယောဂီပုဂ္ဂိုလ်ဟာ ဖြစ်ချင်းဖြစ်ချင်းလက္ခဏာကိုဖြိုင်ဖြိုင်ကြီးမြင်နေပြန်ရှိဖြစ်ချင်းဖြစ်ချင်းလက္ခဏာကိုအသေးစိတ်ပါဒါဘက်ချီဒါဘက်ချီအဖြစ်တန်နဲ့ပြတ်တာဘာမှမရှိဘာမှရှိတော့ဘာမှမရှိပါဘူးအကုန်စိတ်သုံးနေတဲ့ပြင်လောကကြီးခန္ဓာကိုယ်ကတစ်ခုချင်းတစ်ခုချင်းတစ်ခုချင်းညာလေးနဲ့တိမ်မွေးနူးညံ့တဲ့သဘောလေးချီကြည့်ပြီးကြည့်တယ်မှာသူကသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ဖြစ်ချင်းလက္ခဏာဖြစ်ချင်းလက္ခဏာဒါဘက်ချီဖြစ်ပြီးဖြစ်စီတဲ့အနိစ္စလက္ခဏာဖြစ်ပြီးဒုက္ခလက္ခဏာဖြစ်ပြီးအနတ္တလည်းဒါဘက်ရှိတယ်လက္ခဏာထိုက်နေတယ်လက္ခဏာရင် ချင်းနေတယ်သူ့သဘောသူ့သဘောသူ့သဘောသူ့သဘောသူ့သဘောကိုယ်နဲ့ဘာမှမဆိုင်ဘူးကိုယ်လုံးမဟုတ်ဘူးသူ့လိုသူလုံးနေတယ်ခန္ဓာကိုယ်ရသူ့လိုသူလုံးနေတယ်သူ့သဘောသူဆောင်ပြနေပါပေါ့လားသူ့သဘောသူဆောင်ပြနေပါပေါ့လားလို့ကွက်ကွက်ကွင်ကွင်ချင်းချင်းလင်းလင်းကိုမြင်နေတာရှင်းရှင်းလင်းလင်းမြင်နေတယ်နေရပြောသလိုပေါ့ထွက်လာတဲ့လာမင်းကြီးဟာ ကောင်းကင်ယံနဲ့မကန်ညီဘူးမဟာပရိနဲ့မကန်ညီဘူးရှင်းတော့အရာလေးမျက်နဲ့မကန်ညီဘူးသို့တော်ဘုသူအမြဲတမ်းဆောင်းပြီးတဖြည်းဖြည်းတဖြည်းဖြည်းအနဂောရမြေကိုဝင်သွားတယ်လို့ပဲဒီခန္ဓာကိုယ်ထဲမှာပေါ်လာတဲ့အာယုန်ဓာတ်တို့သည်သူ့သဘောသူ ပေါ်လာတာကိုကပေါ်လာတဲ့အာယုန်ကို လောဘနဲ့လိုက်ပြီးမဆွဲဘူးအရှင်မခံဘူးပေါ်လာတဲ့အာယုန်ကိုချမ်းသာတဲ့အာယုန်ဖြစ်ကိုချမ်းသာတဲ့အာယုန်ကိုလောဘနဲ့လမ်းပြီးမကန့်ညီဘူး ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုဒေါသနဲ့လှမ်းပြီးမကန့်ညီဘူးကြည်လှမ်းပြီးညာနဲ့ကန့်ညီပြီးလှမ်းမဆွဲဘူးသူ့သဘောသူ့သဘောသူ့ကိုယ်နဲ့မဆိုင်ဘူးတနည်းအားဖြင့်ဥပမာလေးတစ်ခုကိုကအိမ်ရဲ့နဲ့အိမ်ကျော်သုံးအိမ်ကျော်မှာလူတယောက်လူနေလူတွေရန်ဖြစ်နေကြတယ်။အာပြင်မဟုံးနိုင်မှုနဲ့ကျဲနေရတယ်ကိုနဲ့ဘာမှတဆူမတော်မျိုးမတော် ကျတို့လှမ်းပြီးသူတို့တရိုက်တတထတန်ရထုံနေကြတာခွာဘာမခံစားဩသူတို့မိသားစုသူဟာကိုဖြစ်နေကြတာလေအဲ့ဒါလိုပဲသူဟာသူမိသားစုအစင်မဖြစ်နေကြတာလေလာလာလာကိုအိမ်မကိုနေဟိမထွန်းနဲ့လကောကိုနေအဲ့ဒါလိုအဲ့လိုရှုတယ်ကိုနဲ့မဆက်ဆိုင်ဘူးမဆက်ဆံဘူးထိုဥပမာပဲတဲ့ထိုကဲ့သို့ဥပ္ပခါဆိုတဲ့သင်္ခါရုပ္ပခါဆိုတဲ့ဉာဏ်ဟာအဲ့ဒါလို့ ဥပ္ပခါပြုတယ်စိတ်ကမကပ်ဘူးဘယ်ဝေဒနာပေါ့ဝေဒနာလို့မမြင်တော့ဘူးဖြစ်တာနဲ့ပြက်တာပဲတွေ့တယ်ဝေဒနာမရှိတော့ဒုက္ခဝေဒနာလည်းမရှိဒုက္ခဝေဒနာလည်းဥပ္ပခဝေဒနာလည်းမရှိသောမနတဝေဒနာဒေါမနဝေဒနာမရှိ။အော်မှတ်စီရည်မှတ်နေတာလေးဒါပဲရှိတယ်။မှတ်လိုက်တယ်မှတ်လိုက်တယ်မှဖြစ်သွားသူဖြစ်ပြီးသွားသူပြစ်နေတာဝေဒနာမရှိတော့ဘူး။ ခံစားစရာလည်းမရှိဘူးအတရားဆိုရင်အဲ့တလို့သဘောပေါက်လာတယ်အဲ့ဒါလို့မိမိတဏ္ဍာထဲမှာသဘောလေးပေါက်ပြီးတော့ကြိလိုက်တယ်ကြိလိုက်တယ်မှာသူငါမဟုတ်နန်းနဲ့ရောအဟုတ်တိအောင်ဘွားဖြစ်တယ်အမြဲတမ်းငါလည်းမဟုတ်သူလည်းပုဂ္ဂိုလ်လည်းမသူဟာသူအိုးဓမ္မဖြစ်ပြီးဓမ္မပြည့်နေတာတွေ့နံပါတ်6 အဲဒီပြည့်ညက်သဘောလက္ခဏာလေးကိုပေါ့ပေါ့ပါးပါးနဲ့ကိုမြင်နေတာရှင်းရှင်းလန်းလန်းနဲ့ကိုမြင်နေတာဖြစ်ဖြစ်နေတာလေးကိုပေါ့ပေါ့ပါးပါးရှင်းရှင်းလန်းလန်းကို ကြည်ကြည်လင်နဲ့ကိုမြန်းပြီးတော့တွေ့နေတယ်စိတ်ထဲမှာလည်းလေးပြီးမနေတော့ခန္ဓာကိုယ်တစ်ကိုယ်လုံးမှာလည်းလေးလန်းပြီးမနေတော့စိတ်ထဲမှာလည်းချုပ်တီးပြီးမနေတော့ပွေလည်းချုပ်တီးမရှိတော့စိတ်ကြီးလည်းကြီးနေတယ်ရုပ်လည်းကြီးနေတယ် ဘာကြောင့်လဲခန္ဓာကိုညံနဲ့အပေါ်လှုပ်ထားပြီးပြီတဖြည်းဖြည်းနဲ့ကိလေသာတွေအလိုလိုခွာကျင်ကွာနေတယ်ညာဘက်တသီလလုံခြုံလာတဲ့တွေ့တာကြောင့်ယောဂီပုဂ္ဂိုလ်ဟာခန္ဓာကိုအမှတ်တက်လာညာဘက်နဲ့ပေါ်လာတာမှန်တယ်မြတ်ဒီပေါ်မှာမှတ်နိုင်တယ်မှတ်တက်လာတယ်မှတ်နီးတက်လာတယ် ဘယ်နေရာကပေါ်ပေါ်ပေါ်လာတာမှတ်တက်လာတယ်နံပါတ်3သူအမှတ်ခံတရားတို့သည်အမှတ်ဉာဏ်အောင်မှာဩအကြောင်းနဲ့အကျိုးပဲအကြောင်းနဲ့အကျိုးပဲမြင်လာတယ်နံပါတ်3နေရာမှာအကြောင်းကျိုးပဲမြင်လာတယ်ပေါ်လာတဲ့အကြောင်းတရားပျောက်သွားတဲ့အကျိုးတရားဩသူဘာစိတ်ပေါ်ပေါ်ဘယ်မြင်စိတ်လေးကြည့်လိုက်ပြန်လဲမြင်စိတ်ရဒါအကြောင်းနဲ့အကျိုးပဲမြင်စရာမှန်တယ်မြတ်ဒီကအကြောင်းနဲ့အကျိုးတွေပဲကြားစရာမှန်တယ်အကြောင်းနဲ့အကျိုးတွေပဲနားစရာတွေအကြောင်းနဲ့အကျိုးတွေပဲ စားစီတောက်စီတွေအကြောင်းနဲ့အကျိုးတွေပဲရာဒါနာတာအကောင်းနေတာတွေအကြောင်းအကျိုးတွေပဲစိတ်ကူးကြံတည်နေတာတွေအကြောင်းနဲ့အကျိုးတွေပဲဩအကြောင်းကကြီးစီးပြုလို့အကျိုးဖြစ်နေတာအကြောင်းကလည်းဖြစ်ပြီးဖြစ်စီတယ်အကျိုးကလည်းဖြစ်ပြီးဖြစ်စီနေတယ်အကြောင်းလည်းဓမ္မအကျိုးလည်းဓမ္မအကြောင်းကိုလည်းကင်ပြလို့မရဘူးသဘောလေးအကျိုးကိုလည်းကင်ပြလို့မရသဘောလေးဩဒီလိုကိုနံပါတ်၄အဆင့်ဖြစ်သွားပြီလားကြောင်းကျိုးစစ်စမ်းမှုတည်သွားပြီ တန်တရားတွေမရှိတော့ခန္ဓာနဲ့ပတ်သက်ပုဂ္ဂိုလ်ပြောက်တတ္တဝါပဲအခြေတွေပြောက်ပြီးတန်တရားမရှိတော့ကင်ခံဝိဒရဏဝိတုရိဖြစ်ဒုမန်တန်တရားတွေဒိဋ္ဌိဥဆုံးကိုတော့ဒီအယူတွေဖြောက်မှသွားတယ်။ဩဘာပဲပဲဖြစ်တာလဲယုံနိုင်ပြစ်တာလဲယုံနိုင်ပဲ။အာယုတ်တယ်ပေါ်တာလဲယုတ်တရားတသိတာလဲနန္တရားအာယုတ်နန္ဒီယုတ်နန္ဒီယုတ်နန္ဒီဒါပဲရှိတယ်။ယုတ်ကလဲဓမ္မပဲငါလဲဓမ္မပဲ။ကံကြည့်လို့မယုတ်တရားလဲကံကြည့်လို့မရဘူးသဘောလေး သိစရာသိနေတဲ့လှမ်းသိသိနေတဲ့နံဓမ္မလေးနားလေးဓမ္မလေးဓမ္မလေးကင်ကြည့်လို့ပဲနံကိုလည်းကင်ပြလို့မရသဘောလေးအဲ့ဒါလိုသဘောပဲတွေ့နေတယ်ပေါ်ပုံသဏ္ဍာန်မရှိတော့အဲ့ဒီသဘောမြင်နေတဲ့ခန္ဓာဖြစ်ချင်းဖြစ်ချင်းလေးကိုတွေ့လာဝမ်းသာစရာသိတယ်ဝမ်းမသာဝမ်းနေတာဝမ်းမသိဝမ်းမနေဘူးအဲ့ထာယုံနဲ့တွေ့တွေ့လဲစိတ်ထဲမှာသဘောမကြောက်သဘောကြသည်လည်းမဟုတ်ဘူးအနိဋ္ဌာယုံနဲ့တွေ့သဘောမကြသည်လည်းမဟုတ်ဘူးသဘောကြသည်လည်းမဟုတ်ဘူး ထို့ထို့အာယုံမှန်သမျှတွေဟာသူ့သဘောသူပေါ်လာတာသူ့သဘောသူပဲချုပ်ပြောက်နေတယ်သူတတ္တိတကုံပြည့်ဖြစ်လာမယ်ပေါ်နေနေမယ်တတ္တိကုံဖတ်ဆိုရပ်သွားမယ်ဒါပဲမြင်နေတယ်တတ္တိတကုံတော့သူပေါ်လာမယ်ပေါ်လာတိုင်းပေါ်လာတိုင်းဟာသူတတ္တိကိုသူ့ဟာသူချုပ်ပြောက်နေတာဩဒီလိုကိုညံထဲမှာကြီးနေတယ် ဖြစ်စဉ်ပြခြင်းလက္ခဏာတက်ကလေးကိုအသေးစိတ်အသေးစိတ်မြင်တာလေဓမ္မကအစဉ်ကအသေးစိတ်ဖြစ်တာလေးဖြစ်တာလေးသူ့ဟာသူဖြစ်တယ်သူ့ဟာသူပြတ်သွားတာလေးနံပါတ်6ဆိုတော့ဥပကပြီးသွားပြီဘာမလို့ရုပ်လည်းမတွေ့ဘူးနာလည်းမတွေ့ဘူးဘာဆိုဘာမတွေ့ပါမဲနဲ့မှတ်စရာလေးနဲ့မှတ်နေတာလေးခန္ဓာကိုယ်ထဲမှာဗာလေးပေါ်ပေါ်လာနေအကြည့်လည်းမရှိဘူးချုပ်ပြောင်းနေတာအသေးစိတ်ချုပ်နေတာ မကက်ညီတော့ဘူးအရှင်မခံတော့ဘူးငါဖြစ်နေအရှင်မခံတော့ပုဂ္ဂိုလ်ဖြစ်နေအရှင်မခံတော့ဘူးတတ္တဝါဖြစ်နေအရှင်မခံတော့ဘူးငါအိမ်ငါရငါဥစ္စာလို့အရှင်မခံတော့ဘူးဒါတည်းအကြောင်းကျိုးအကြောင်းကကျေးဇူးပြုလို့အကျိုးတွေဖြစ်နေတာအကြောင်းဟာလည်းဖြစ်ပြီးပြတ်သွားတာအကျိုးဟာလည်းဖြစ်ပြတ်သွားတာပဲအဲ့ဒါလိုပဲမြင်တော့ငါသားလည်းမရှိငါသမီးလည်းမရှိငါဇနီးလည်းမရှိငါလေးလည်းမရှိငါမယားလည်းမရှိငါဥစ္စာလည်းမရှိငါအိမ်ရမှုပြီးဆိုင်သဘောပစ္စည်းဥစ္စာမရှိဘူး ဒါတွေကအကြောင်းလေးတွေရှိလို့အကျိုးလေးတွေဖြစ်နေတာအကြောင်းကုန်ရင်အကျိုးကုန်အကျိုးရမယ်ဟာဘယ်နေရဘယ်အာယုံတစ်ခုကမှ စိတ်ကတန့်ညိပွဲမရှိတော့ဘူး။အော်တရားဆိုတာအဲ့ဒါလို့ကိုဓမ္မရတာပေါ်လွင်သွားပြီ။ဓမ္မရတာပေါ်လွင်သွားပြီဆိုအလိုလိုစိတ်ထဲမှာဘာတစ်ခုမှငါအဖြစ်နဲ့ဆွဲเสียမရှိတော့ အစွဲပြုတ်တယ်ဆိုအဲ့ဒါပြောတာဥပါဒဏ်နဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးရုပ်ပေါ်မှာလည်းငါအဖြစ်နဲ့မစွဲတဲ့အခါဥပါဒဏ်မရှိဘူးရုပ်ခန္ဓာဘယ်လောက်ဖောက်ပြန်မှာဖောက်ပြန်တာရုပ်တတ္တိကရုပ်ကဖောက်ပြန်ရုပ်ကဖြစ်ပြီးပြနေတာနာလမ်းပြီးသိသိနေတဲ့သဘောတွေနံသမနံတတ္တိလေးကသူ့ဟာသူနံဆိုတတ္တိလေးတတ္တိလေးတတ္တိလေးသိစရာလေးသိနေတဲ့သဘောလေးရုပ်ဆိုတာသိစရာလေးဒါနံဓမ္မလေးကသိနေတာလေးဒါ တတိလေးသူဟာသူသိစရာလေးသိနေတယ်သူဟာသူသိပြီးသူဟာသူပြောအတိအတိစိတ်ဒီလည်းပဲပထမသိတဲ့အတိဒီမရှိတော့ဘူးထက်ချင်းမရှိထက်စင်မသိထက်စင်မရှိမရှိဩနန်ဆိုတာလည်းဖြစ်ပြီးပြက်နေတယ်ရုပ်ခါလည်းဖြစ်ပြီးပြက်နေတယ်ပါဠိပေါ်ပေါ်ဖြစ်ပေါ်လာတဲ့မြတ်တော်သင်္ကတတရားတွေအကုန်ဖြစ်ပြီးကိုပြက်နေတာကိုအဲ့ဒါကိုမြတ်စွာဘုရားကအဘိသင်္ကာရနေဇာတိယရာပညာယပတ္တိဌာနေပိညိဒုက္ခိတမေကောဝိတုတ္တိယ ဒါထောက်တာသာမေကတိယသောလုံးစုံ၌ပြုသောသင်္ခါရယုတ်နံဓမ္မသင်္ခါရတရားတို့သည်အနေစာအမြဲမရှိဣတိဤသို့အနေစာမြဲမပြဖြစ်ပြီးပစ္စည်းနေခြင်းတော့မမြဲဘူးဣတိဤသို့ယထာခြင်းကကာလနဲ့ယတရာခန္ဓာကိုဉာဏ်နဲ့ထောက်ပြီးတော့ကြည့်တော့ခါကာလသမယ၌ပညာယဖြစ်ခြင်းဖြစ်ခြင်းကိုမြင်တဲ့ဝိပဿနာဉာဏ်ပြမြင်ပတ္တိကြည့်မြင်တွေ့မြင်ဤဝိပဿနာဉာဏ်ပြည့်ဖြစ်နေပြီတဲ့ အထထိုးသောခန္ဓာကိုယ်ရဲ့ရုပ်သဘောနာမ်သဘောတို့ရဲ့အနိစ္စတော့အနတ္တမြင်နေတဲ့အချိန်မီဒုက္ခအမြဲတမ်းဖြစ်ဖြစ်နေခြင်းသောဆင်းရဲခြင်းသဘောကိုနိဗ္ဗာန်တည်းညှင်းဝေးလာတယ်။ရုပ်ကြည့်တဲ့ညှင်းဝေးလာတယ်။ဝေဒနာခံစားဝေဒနာကိုလည်းညှင်းဝေးလာသင်ညာဒီသင်္ခါဝိညာဉ်ခန္ဓာ၅ပါးလို့ညှင်းဝေးပြီးအာဘာမှအသုံးမကျ။ဘာမှသုံးလို့မရပါလား။ဘာဆိုဘာမှကောင်းတာမရှိပါလား။ အထာနေဝင်ဒုက္ခဧတဧသောဤကဲ့သို့ညီငွေခြင်းသည်ဝိသုဒ္ဓိယကိလေသာမဆင်းရဲခြင်းကမေကောနိဗ္ဗာန်ရောက်ကြောင်းထောက်ပံပါပြီဒီနိဗ္ဗာန်ကိုမျက်မှောက်ပြုတော့မယ်တဲ့ဒီဉာဏ်လေးတွေပေါ့အိဗိဒဉာဏ်ကနေပြီးလွတ်ပြီးလာအိဗိဒဉာဏ်ကပရိသင်္ကနေဗိဒဉာဏ်မုစိတုကမေတဉာဏ်ဖြစ်လာမုစိတုကမေတထွံ့မြောက်လို့တဲ့စိတ်တွေဖြစ်လာပရိသင်္ခဉာဏ်นี่ အသေးစိတ်တစ်ခုချင်းတစ်ခုချင်းဖြစ်ချင်းဖြစ်ချင်းကိုမြင်တာလေးတွေသင်္ကာရုပ္ပကညာတော့ဥပကပြုလာတယ်ဘယ်ဝေဒနာပေါ်ဘာပေါ်ပေါ်ပါလိမပေါ်ပါလိဖြစ်ပါလိမဖြစ်ပါလိကိုယ်လိုမဟုတ်ဘူးလို့မြင်နေတယ်ချမ်းသာစရာလေးပေါ်လေဒါကိုယ်လိုမဟုတ်ဘူးသူကိစ္စဆင်းရဲစရာလေးနဲ့အာယုံတွေ့ပြန်တာသူကိစ္စကိုယ်နဲ့မဆိုင်ဘူးဟောဝမ်းသာစရာလေးကိုယ်နဲ့မဆိုင်ဝမ်းနေစရာလေးကိုယ်နဲ့မကြောက်စရာပေါ်လေကိုယ်နဲ့မသိလန့်စရာလေးကိုယ်နဲ့မသိကိုယ်ကိစ္စမှာသူ့ဟဲ့တာပေါ်နေတာ ရှိမှမရှိပဲဒါတွေဧည့်သည်တွေပဲမြင်နေတယ်ဧည့်သည်စိတ်ကလေးတွေဧည့်သည်တွေအာယုန်တွေဝင်နေတာဧည့်သည်အာယုန်တွေကတ်နေတာဧည့်သည်ကိုလှမ်းပြီးတော့ဆွဲကန်လို့အင်ရှင်ဖြစ်နေတာဘုရားကဧည့်သည်ကိုအင်ရှင်မလုံးနဲ့ဒါတွေဧည့်သည်တွေကြည်နေတာဧည့်သည်နာတာဧည့်သည်ကြိုက်တာခဲတာတောင်းတာတင်းတာပူတာအေးတာဧည့်သည်တွေ ဧည့်သည်ဆိုတာလေအင်ရှင်ကလက်မကန်သူ့အသူဆင်းသွားတာပဲအင်ရှင်ကလက်ကန်လို့တခါမှမမြင်ဘူးတဲ့ဧည့်သည်တော့အိမ်ထဲလာတော့လည်းမစင်နဲ့ဧဝလည်းမခံနဲ့ဒဇင်းကိုလူဆိုးလားမသိဘူးလူကောင်းလားမသိဘူးအဲ့ဒီဧည့်သည်လာတော့ဧည့်သည်ဒဇင်းကိုတခါမှမတွေ့ဘူးတဲ့ပုဂ္ဂိုလ်လှမ်းပြီးတော့နှုတ်မစင်နဲ့နှုတ်လည်းမစင်ဘူးဧည့်လည်းမခံဘူးကြွေးလည်းမလီဘူးဆိုနေရာလည်းမပြီးဘူးဆို ထိုအဲ့ဒါဟိုကြည့်တည်ကြီးနဲ့ပြန်သွားတာပဲလက်မမခံပဲအဲခဏခဏလေးကြုတ်ထိုင်ခွင့်ပဲအော်တိုင်မထိုင်လို့မရဘူးဒီမှာအိမ်မှာလူမရှိဘူးလူကြီးသူကြီးမရှိဘူးအဲ့လိုနဲ့သူကပြန်သွားတာပဲအဲ့ဒါလိုပဲတရားဆိုတာကခန္ဓာရုပ်ပေါ်မှာလဲဒီပင်မနေရတဲ့ရူပပါဒာနဲ့ခန္ဓာဝေဒနုပါဒာနဲ့ခန္ဓာသင်ညုသင်္ခါရဝิญညုပါဒာနဲ့ခန္ဓာဥပါဒာနဲ့ခန္ဓာ၅ပါးတိဒုက္ခသစ္စာလို့ပြောတယ် ဆွဲနေတဲ့ကံဒုက္ခသစ္စာဒါဆိုရင်ရူပပါဒနဲ့ခန္ဓာမှာဥပဒံဖြုတ်ရုပ်တစ်ခုကြတယ်ဖြစ်ပြီးပြည့်စည်နေတာပဲရှိဝေဒနုပါဒနဲ့ခန္ဓာထဲမှာဝေဒနာဟုကတ်ထားဥပဒံပြုတ်အစွဲမရှိတော့ဘူးဆိုဖြစ်နေခံစားမှုဝေဒနာလေးသူ့အတူပြည့်ပြည့်နေတာတင်ညုပါဒနဲ့ခန္ဓာမှတ်သားမှုတင်ညာလေးတွေကလည်းမှတ်နေတယ်မှတ်နေတင်ညက်ခန္ဓာတွေကလည်းဥပဒံမရှိတော့ဘူးသူ့အတူဖြစ်ပြီးပြည့်နေတာပဲသင်္ခါရုပါဒနဲ့ခန္ဓာ ဟိုပြုပြင်စိတ်စမှုသဘောနဲ့အစွဲမရှိတဲ့တွေ့တာအိုးသူ့အသူဖြစ်ပြစ်နေတာပဲဝိညာဉ်တို့ပါတဲ့ခန္ဓာဆွဲတာမရှိဘူးသူ့အသူဝိညာဉ်နဲ့သိတဲ့အသိစရာဘုခဏကိုဘုကူဘောကူချုပ်ကူဘောကူချုပ်နေတာဩဒီအာယုငါးပါးဆွဲညို့ဆင်းရဲနေတာဥပဒံရှိလို့ဆင်းရဲနေတာဥပဒံမရှိရင်မဆင်းရဲဘူးအစွဲမှန်းလို့ဆင်းရဲနေတာအရှင်ခံလို့ဆင်းရဲနေတာ ရုပ်ကလည်းငါနဲ့မဆိုင်ဘူးသူ့အသူဖောက်ပြန်နေတာဖြစ်ပြီးပြနေတာဝေဒနာတင်ညာသင်္ခါရဝิญဉ်တို့နံခန္ဓာ၄ပါးနဲ့နံတရားသူကလည်းကိုယ်နဲ့မဆိုင်ဘူးသူ့အသူဖြစ်နေသူ့အသူပြနေတာကိုကကြီးနေုံပဲတရားကသိသိမွေ့တယ်ယောဂီတို့သိမွေ့တယ်သူတော်ဝသူဆောင်ပြနေတာလေးကိုညံလေးနဲ့ညှော့ကိုင်းညှော့ကိုင်းညှော့ကိုင်းပြီးစိုက်ပြီးစိတ်ကိုတက်ကောင်းတက်တာလေးနဲ့ကြည့်မပေးမန်းတော့ဘူး အရင်တော့ကအလုပ်လုပ်ရတာကပင်မနေတရားထုတ်တဲ့ညံလေးတွေညံအထက်ညံမရောက်သေးတာကသိမွေ့တယ်ဒီအထက်ညံလေးရောက်လာတဲ့အောက်ညံဘက်ဆိုရင်ဟာဥရိယဘက်ညံဒီအောက်ညံဒီအကိုပင်မနေပင်ပမအလုပ်လုပ်ရတယ်မနေ့ကတိခံပြီးစူးစမ်းရဥရိယဘက်လုံးမသင်္ခါရုဘက်ကညံဘက်ဆရာတို့ရောက်သွားပြီဆိုဟိုဘက်ကထားတတ်သွားပြီဆိုအလိုတက်ကောင်းတက်တာဖြစ်လာချမ်းသာတာတာလေးနဲ့အာကိုအနေထားကြည့်လိုက်ပြန်နူးနူးညံ့ညံ့လေးဖြစ်နေ ယဟန်တန်ဃာတော်များဆိုဥရိယဘယညာဒီသင်္ဃာရုပ္ပကညာအစိညာဝိပဿနာညာนี่ဖြစ်ပြီးတော့ဖြစ်ဖြစ်ဒီဖြစ်ခြင်းလက္ခဏာပြချင်းနဲ့ကွင်းနဲ့ကွင်းတွေ့နေတဲ့အခါမှာဘယ်အာယုဘကိရိတာမှာမကန့်ညိနေရတွေ့တာတော့ဟိုယဟန်တန်ဃာတော်များတို့ကြွသွားပြီးတောတဲ့တောင်တဲ့ဘယ်နေရာသွားလို့ကျဟိုယဟန်တာပုဂ္ဂိုလ်ကြီးတပါးကြွလာသလိုလိုသူတို့မျက်နှာကြီးကြီးနေတာကြည်လင်တန့်ရှင်းနေတာကိလေသာတီးတော့တိမ်သလားတွေမရှိဘူး မိုးသားတိမ်တိုက်တွေမရှိသလိုမိုးသားတိမ်တိုက်တွေဖုံးထားတော့ဖိုးရွှေလာမင်းကြီးသည်မှောင်နေမိုးသားတိမ်တိုက်မရှိတော့ဖိုးရွှေလာမင်းကြီးတလောကလုံးလင်းထင်ပြီးနေအဲ့ဒါလိုပဲစိတ်စင်ထဲမှာငါအဖြစ်နဲ့သိမ့်ပတ်ခြင်းမရှိပုဂ္ဂိုလ်အဖြစ်နဲ့သိမ့်ပတ်ခြင်းမရှိလောဘတက်ဒေါသတက်မောဟတက်မာနနဲ့အိတ်တာမေးစီအကုသိုလ်ဓာတ်တွေပြင်လှမ်းပြီးတိုင်မှုမရှိတော့ဒီအယုံအကုန်တည်ငါအပဲအကုန်ငြိမ့်နေတယ် တဲ့ကဝေခံပဒအဖြစ်တကပဟံပဟန္တအဖြစ်ဒါပယ်တော့မယ်ပယ်တတ်နေတယ်ညာနဲ့ညာအလုပ်ကိုအဲ့တော့ဒါကဆရာသမားအကူညီမဟုတ်ဘူးမိမိကိုယ်တိုင်ဝိဇ္ဇာနဲ့စရဏစရဏနဲ့ဝိဇ္ဇာကိုတွဲပြီးတီလဲကျင်းလဲကျင်းလဲတီလိုက်ဆရာသမားဟောတာတာလေးကိုပြေဝဝကိုကနာထားပြီးပြီလက်တွေ့တရားနာကျင့်ကျင့်ထားပြီးပြီဟောလိုက်ညာလိုက်နားလဲကျင်းလဲနင်းလဲတရားနားလဲကျင်းလဲနင်းကျင့်တော့ နံပါတ်5ဒီဖြစ်ချင်းဖြစ်ချင်းကိုထိတာဆရာသမားအကူညီဖြင့်မြင်ဖြစ်ချင်းဖြစ်ချင်းကိုတွေ့လာနံပါတ်6ဆိုတဲ့ဖြစ်ချင်းဖြစ်ချင်းရဲ့ဥပခပြုနိုင်ပြီဘယ်စိတ်လေးပေါ်ပေါ်သူ့ဟာသူပေါ်နေတာကိုနဲ့မဆိုင်ဘူးသူ့ဟာသူဖြစ်နေတာကိုနဲ့မဆိုင်ဘူးသူ့ဟာသူပြစ်နေတာကိုနဲ့မဆိုင်ဘူးကိုကဟိုဖြစ်ချင်းလက္ခဏာပြစ်ချင်းလက္ခဏာလှမ်းပြီးတော့တိနေုံကြည်နေုံပဲကြည်နေုံတာဖြစ်ဖြစ်ဖြစ်ဖြစ်လို့လှုပ်တာမဟုတ်ဘူး ပါဇက်ကလည်းမောဟရစိတ်ကရန်တုံမှန်တုံလည်းမဟုတ်ဘူးလှုပ်ဖြစ်ဖြစ်မဟုတ်ဘူးအသေးစိတ်တော့အသူပေါ်နေတော့အသူဖြစ်ဖြစ်သူပြနေတာလေးဒီဝမ်းသာစရာလည်းမတွေ့ဝမ်းနေစရာလည်းမတွေ့ချမ်းသာစရာလည်းမတွေ့ဆင်းရဲစရာလည်းမတွေ့ဩအမှတ်ကလေးဒီကပ်ပြီးခန္ဓာတခါတည်းဟာရရထောင်းကြည့်ပြီးဟိုးညင်အေးလိုက်တာပြည့်ပြည့်နေမင်းနဲ့ကိုက်ပြီးတော့ချမ်းသာတဲ့အစိတ်ကလေးတွေဒီတပပြည့်အသိသိမွေ့သိမွေ့သိမွေ့နူးညံ့သိမွေ့ပြီးတော့ နုညံတိမ်မွေးတဲ့တက်လေးတွေဖြစ်ဖြစ်ဖြစ်နေသဘောပဲတွေ့တယ်တွေးတွေးနဲ့ဒီဉာဏ်သင်္ခါရုပ္ပကဉာဏ်အနုလောဘဉာဏ်ကိုအသေးစိတ်ဖြစ်လာတာတကောလုံးခြုံကြည့်လိုက်ပြန်တော့ဟိုးတပွားပွားတမောမောတမောလေးမိုးသီးမိုးပေါက်ထိတယ်လို့အုံငယ်ထဲမှာနှမ်းနေပေါက်နေတယ်လို့ပဲအကုန်ဖြစ်အကုန်ပြည့်အကုန်ပျက်စီးနေတယ်ဘာတစ်ခုမှအတီးတန်းချက်မရှိဥပမာအဖျားလေးတစ်ချောင်းထောင်ထားဇွန်လေးတစ်ခုနဲ့မုံကြီးစီနှမ်းစီတို့နှမ်းစီတို့ဇွန်နဲ့ဇွန်ထည့်ပြီး အဖျားပေါ်တင်လိုက်ဖြတ်သူအကိုချောဆင်းသွားတာပဲအဖျားပေါ်မှာနှမ်းစီတစ်စီးမှတင်ချမကြံလိုက်ဘူးထိပြီးချုပ်နဲ့ချုပ်သွားတာအဲ့ဒါလိုပဲဘယ်အာယုန်လေးပေါ်ချုပ်ပြောက်သွားတာဘယ်နမိတ်လေးချုပ်ပြောက်သွားတာပဲနမိတ်ကြီးတဲ့မရှိတော့ဘူးအဲ့ဒီရှိမှာသင်္ဃာရုပ္ပကညာလောက်ရောက်သွားပြီဝိပဿနာညာအချင်းတမ်းမြင့်သွားပြီဆိုရင်ဟိုးယောဂီပုဂ္ဂိုလ်ကသိမွေနုညာသိမွေပြီးတော့အဲ့ဒီချိန်မှာလေဒီညာလေးရောက်သွားပြီဆိုရင်သင်္ခါရုပ္ပကညာအနုလောမညာကမြန်သွားတာ အိမ်မနုညတိဝင်ဖြစ်ရမြင်ပြင်းနေတဲ့ပင်လည်းရင်ကြီးနေရင်ကြီးနေတဲ့ပင်လည်းဖြတ်ဆိုရပ်သွားတာဗျာသင်္ကတတွေရပ်သွားတာနိဗ္ဗာန်တမ်းမြင်သွားတာဖြစ်ဖြစ်အဆုံးကိုညံနဲ့ယုံထွက်သွားတာဖြစ်ချင်းဖြစ်ချင်းကိုကြီးနေရင်ယုံထွက်သွားတာဖြစ်နေတာပြနေတာကိုကြည့်နေနေဖြစ်ဖြစ်ဖြစ်သူဖြစ်ဖြစ်တယ်မရှိမရှိမရှိမရှိတော့မရှိတော့ချုပ်တော့မယ်ချုပ်တော့မယ်မြင်နေတယ်သိနေတယ်အဲ့ဒီက ဟိုညံနုတဲ့ပုဂ္ဂိုလ်ကြတော့ချုပ်တော့မဲ့သူလောဘကြီးဟင်းကနေဟာကနေကြလိုက်တယ်ဒီသီလမပြည့်စုံမလဲဟင်းကနေဟာကနေကြလိုက်တယ်ပေါင်းပေါင်းကြီးအနောက်ချက်တခုတွဲသွားတတ်တယ်နောက်ကြီးကိန်းကွာပြီးနေတဲ့ယောဂီပုဂ္ဂိုလ်တွေကိုမှတ်စိအာယုန်နဲ့ကြိုက်ပြီးမှတ်စိနဲ့အာယုန်နဲ့မှတ်စိနဲ့အာယုန်နဲ့အာယုန်ကဖြစ်ပြီးပြည့်နေတဲ့အာယုန်လေးလမ်းမကြီးနဲ့မှတ်စိလေးဖြစ်ဖြစ်နေမနဲ့ကြိုက်ပြီးအာယုန်နဲ့မှတ်စိမှတ်စိအောင်ကြိုက်မှရင်းမှကြည်ရင်ကြည်နေကြည်နေရင်ကြည်နေနေချင်းဓမ္မတတ္တိနေရဆောင်ဖြတ်သူသင်္ကတ္တ ဒုက္ခတွေရပ်ပြီးအသင်္ကတတနိဗ္ဗာန်တကိုဖြစ်စမျက်မှောက်ပြီးသွားတာငြင်းအေးသွားပြီအနေလဲအေးလို့အမြင်ငြင်းအေးသွားပြီခြုံငြင်းသွားပြီပက္ခနေသိလိုက်ပြီခြုံငြင်းမှသိတယ်ခြုံငြင်းသွားတာနိဗ္ဗာန်ခြုံမှသိတာနိဗ္ဗာန်အဲ့ဒီကြောင့်ပစ္စုပ္ပန်ဖြစ်သွားတာဖူဇောရိယညှုတ်ကဲတစ်ချင်းတစ်ချင်းဇောပြီးတော့ပစ္စုပ္ပန်ညာလေးကဩမြတ်စွာဘုရားဆုံးမရိဒါကိုပစ္စုပ္ပကနာညာဆိုတာဖူညာရဲ့ဇောမှာဖူဇောရဲ့နောက်ကပစ္စုပ္ပန်ဖြစ်တယ် ချုပ်ငိမ့်သွားပြီချုပ်ငိမ့်တာကိုကိုကွင်းကွင်းကြီးမညံနဲ့မြင်လိုက်တာအော်ငိမ့်သွားပြီကိုအော်အပေတခါပိတ်သွားပြီကိုအဲတော့တောင်ဖြစ်တော့အဲ့ဒါကိုအနီလဲအေးအမြင်လဲငိမ့်သွားတာပေါ်ပြီးရှင်လန်းပြီးစိတ်ထဲမှာကြည်လင်သွားချပြုတ်လိုက်တယ်တွေ့တယ်တွေ့တစ်ချက်တစ်ချက်တွေ့တွေ့ဖြစ်ပြီးပြစ္ဆုတ်နာညာဖြစ်ပြီးအော်ဆင်ញင်သွားပြီအော်နှစ်ချီလာမြပင်မကြီးတော့အာထုတ်လာခဲ့တာငါအောင်မြင်သွားပြီကို အောင်မြင်သွားပြီကိုအပေတကပိတ်တတ်သည်ရတော့ဖယားရှင်ကိုကြည်ညိုလို့မောဝတရားတော်မြတ်ဝန်နံသုံးသတ်လေးပြန်သုံးသတ်လေးစေသိမ်းမှာစသိမ်းမွေးမြင်နေထားလောက်ဒီရွှေနံဖြစ်တရားသိမ်မွေ့တယ်ဗျအလွန်နုညံ့သိမ်မွေ့တဲ့တရားလေးကိုဒါကြောင့်မတင်တဲ့ခါမှာထိုင်တဲ့ခါထားတဲ့ခါသွားတဲ့ခါလာတဲ့ခါမှာယောဂီကမိမိစိတ်ကလေးကိုအမြဲတမ်းတတိလေးနဲ့သိသိပြီးတော့နေရရနေရ ကြံတန်းသောအမှုရာကိုတိမ်မွေ့အောင်လုပ်လို့ရဒါအထက်တန်းရောက်မဲ့ဉာဏ်ဒီအဲ့ဒါပဲသီလရှိပြီဒုတိယတတိပဋ္ဌာန်တရားတွေကိုအမြဲတမ်းမှတ်တတ်သွားပြီမှတ်နည်းမှတ်တော့တတိယတန်တရားတွေယုံနာတွေကွဲလာတယ်စတုထခန္ဓာရဲ့သဘောလက္ခဏာကိုတွေ့လာ ဖြစ်တာဘာမှတန်တရားမရှိဖြစ်တာတန်တရားမရှိဩသူအကြောင်းလေးအကြောင်းကျိုးဖြစ်ပြီးအကြောင်းကျိုးပြစ်နေတာအကြောင်းကြောင့်အကျိုးဖြစ်တာဒီကြီးပဲအကြောင်းနဲ့အကျိုးအကြောင်းကျိုးဒါပဲမြင်တာဒီသမဘိုင်းဆိုတော့ဒီဖြစ်ချင်းဖြစ်ချင်းလက္ခဏာကိုမြင်သွားတာအကုန်လုံးဖြစ်ပြီးအကုန်လုံးပြည့်နေတာဆက်ဓမ္မဆိုတဲ့အမှတ်ဉာဏ်ရတော့အသေးစိတ်ကလေးကို ရှင်းရှင်းလက္ခဏာပြည့်နေကြည်လင်တန့်ရှင်းပြီးတော့ဘာမှတွေ့တာမရှိတဲ့သဘောဖြစ်တယ်တွေ့တာစရာမျက်နှာစရာစိုးမဲ့စရာဘာမှရှိတော့ဘူးဘယ်အာယုံနဲ့သွားပြီးမကတ်တော့ဘူးဥပခါပြုပြီးတော့ထို့ညင်လေးတွေလည်းရောက်တော့ညာပြီးဝင်သွားတာပဲဒိုင်းနေခဏလေးသောတာပတ္တိမစိတ်ဖို့ဆိုတခါလေးကြည်တိပြီးသွားတာတချို့ပုဂ္ဂိုလ်တွေကြနေဖို့စောမစောပဲမစိတ်ကြပြီးရင်ဖို့စောအနစ်တစ်ချက်နဲ့ဖြစ်ချင်းဖြစ်ဖြစ်ကိုပြန်တွေ့တယ် ဒီနေ့သဂရာဂါမိမညာပူညာဖြစ်တယ်အာမဲအစင်ဖို့ဒိုင်းတိုင်းရှုပုဂ္ဂိုလ်တွေကြောင့်ဓမ္မတပုနမဲနပုသုံးမဲကိုဖြစ်သွားကြတယ်ချုပ်ဘုရားနည်းနည်းကြာပြီးနေသေးတယ်သောတာပန်ချုပ်ပုဂ္ဂိုလ်ကြာသောတာပန်လာဖြစ်ပြီးတော့အာသာနာပြုလုပ်ငန်းကိုဆောင်ရွက်ပြီးတော့တော်ပြီငါသာနာပြုလုပ်ငန်းကိုသူကောင်းလို့အဘယ်တကားပြီးတော့စိတ်ထဲမှာကြည်နက်သွားရှာအရိယာဖြစ်သွားပြီကိုတန်တရားတွေမရှိတော့အရိယာသူတော်ကောင်းနယ်ပဲရောက်သွားတယ်ပါဒိဋ္ဌိဝိသိကိတသီလပရပရမတမရှိတော့ အယူဝါဒတွေမမှားတော့အကျင့်တွေမမှားတော့အဲ့ဒါမေးစီးကြပါတဲ့သူတပတ်မနာလိုမုန်းတိတဲ့စိတ်တွေမရှိတော့အော်သူကိုယ်တို့ကံကောင်းတယ်ဒါကိုယ်တို့ကံကောင်းလို့အတူဖြစ်တယ်အဲ့ဒါလားအဲကိုယ်တို့တတ်တရှိနေတယ်သူကိုယ်တို့သိကောင်းနေတယ်သူကိုကြီးပွားတယ်ကိုယ်တို့ကောင်းမှုရှိတာကိုအတိတ်ကံကောင်းတာကိုအဲဆင်းရဲလို့သူအော်ကိုယ်တို့နဲတယ်နော်အဲ့ဒါမေးစီးရတာမရှိတော့အဲ့ဒါလို့အရိယာဖြစ်သွားပြီသိနေလို့ထိုင်လို့သိကောင်းသွားတာဗျာ ဒါကြောင့်မလို့ထူထူအသိဉာဏ်လေးတွေပေါ်လွင်သွားအောင်တို့ယောဂီများယူစားကြပါပွားများကြပါအထုကြပါအေးပထမအချက်သီလလေးမြဲအောင်ဒုတိယသတိပဋ္ဌာန်တရားတွေကိုတမာတိပဲဆင်အောင်မှတ်တတ်အောင်ထူစားတတိယယုံနာနေကွဲပြီးပြဇရုဒ္ဒတန်တရားတွေကင်းနေအောင် ပင်စမကတော့အကုန်လုံးဖြစ်ချင်းဖြစ်ချင်းလက္ခဏာကိုတွေ့ရဆက်ထမဖြစ်ချင်းဖြစ်ဖြစ်တည်းလွတ်ထွက်ခြင်းတဲ့စိတ်တွေများများပြီးတော့အင်္ဂါတို့ဘက်ကညာကနေပြီးတော့တတမဆိုရင်တော့ဒုက္ခဆုံးယုံထွက်သွားတဲ့ညာပဲဒါဆိုရင်ယောဂီများကအော်တို့ပဲဆင်းတော့ရှိပြီဘယ်လိုညာတော့ပေါ်နေပြီးပြီဒါဆိုချစ်စစ်ကြိုးစားမယ်ချစ်စစ်အလုပ်လုပ်သွားမယ်လို့ကိုကိုကိုဆုံးဖြတ်ချက်ရှာနိုင်အောင် စူးစမ်းနေကြပါစီပွားများနေကြပါစီအားထုတ်နေကြပါစီစူးစမ်းပွားများအားထုတ်ဆက်ဖြစ်သောဝိပဿနာဉာဏ်သည်လင်းမြန်သောမေဉဏ်ကိုကြည်သူပြုလို့အိဗာချမ်းသာသောချမ်းသာမြတ်ကြီးကိုဘုရားတပည့်တော်များလင်းမြန်သောသိဉဏ်တို့ဖြင့်မြင့်မောက်ပြုရပါလိုကုန်သောယေလို့ညီညာညာဆုတောင်းရကုန်ရသည်တောင်းသည်စွတ်တိုင်ပြည့်စုံနိုင်ကြပါစေကုန်တည်း သာဓုသာဓုသာဓုအဲကုသိုလ်ကောင်းမှုတွေကိုရင်ဝယ်ပိုက်ပြီးတလောကလုံးကိုမေတ္တာကမ္မထံစီဖြန်းကြမယ်အထေယမမြာတရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်လက်ငင်းချမ်းသာကြပါစေအောက်အယမမြာတရဝါ ရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်လည်းငင်းရှမ်းသာကြပါစေအနန္တစေကြဝလာညာတရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်လည်းငင်းရှမ်းသာကြပါစေတရားဟောတရားနာမြာတရဝါရှမ်းသာကိုစိတ်မြဲကြပါစေ အန္တရကင်းဘေးတွေရှင်းလက်ငင်းချမ်းသာကြပါစေကိုစိတ်နှဖျားဘေးရန်ကွာကြမ်းမာကြပါစေကိုစိတ်နှဖျားဘေးရန်ကွာချမ်းသာကြပါစေမေတ္တာနှလုံးကိုစီသုံးချွင်ပြုံးကြပါစေမေတ္တာယံသူဒေါသမူအဘူကင်းပါစေမေတ္တာရေချမ်း ကိုယ်စီဖြန်းအေးချမ်းကြပါစေခန္ဒီနှလုံးကိုယ်စီသုံးချွင်ပြုံးကြပါစေဒုမြစ်တာစွမ်းကဘာလွန်အေးချမ်းကြပါစေဒုမြစ်တာစွမ်းကဘာလွန်ငြိမ်းချမ်းကြပါစေဤသို့ပြုရညဘုံညကြောင့်အမတခေမံ ဤနိဗ္ဗာန်ကိုဧကံဒုက္ခရောက်စေသောယနေ့ယခုအာတုသမြမြတ်ဘာဂကိုမိဘဆေယမျိုးသားဟာနှင့်ကိုမာစောင့်ကြကိုဆောင်နှကအရင်စ၍ရှိသမျှအလုံးစုံဘုံ31ဖြစ်ဖြစ်သမျှရှိရှိသမျှဝေနေရတို့ ရှားကြပါစေပေးငါဝေသည်မြာတွေသာဓုခေါ်စေသောကုသိုလ်အမြတ်မြတ်မြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ပုသအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့် သာဓုသာဓုသာဂဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘောဓအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓု သာကတုကိုယ်တော်အမြတ်အမြတ်မြတ်ယူတော်မူကြပါကုန်လောပရိယာသူတော်ကောင်းတို့ပောသအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓု သာတုယတနာစံတမြတ်ကဲ့သို့အေချမ်းသာယာရှိကြ၍ပိစုပန်တကွေကိုစီကိုငါသူတော်ကောင်းတရားတွေတွေ့ကြုံကြပါစေသူတော်ကောင်းတရားနဲ့ပျော်မွေ့နိုင်ကြပါစေ။